ကိလေသာမှာခုနှစ်ခုမြောက်ပိဋိကိစ္စအကြောင်းဖြည့်ရှင်းပြီးတော့ပြခဲ့ပါပြီ။ဆရာနဲ့စပြီးတော့စိတ္တကိလတရား၅ပါးစိတ္တဝိနိဗ္ဗာန်တရား၅ပါးအဲ့ဒါလေးလည်းပဲပြောလို့ပို့ပြီးတော့ပေါ်လျအောင်ဆိုပြီးချက်ဖောက်တဲ့ဥပမာနဲ့ပြောခဲ့ပါတယ်ခင်ဗျာ။ဘုရားဗမာပြည်မှာဟောရင်တော့ အဲဒီကျက်ပေါက်ဥမာနဲ့ရှင်ဟောရင်အနည်းဆုံး2ရက်လောက်ဟောမှသာပြီးတော့ပြည့်စုံပါတယ်ခါတခါမှာ9ရက်လောက်တော့ဟောပါတယ်မနေ့ကခွန်ကြီးဟောခြင်းဆိုရင်အများဆုံးတွေ့ကြည့်တယ်မနေ့20ပါပဲမနေ့20ချိုးပြီးတော့ဟောလိုက်တာချိုးဟာလေးဆိုဆန်သွားပါတယ်နောက်အကြောင်းကြီးတဲ့ခါကျမှပဲခြေဟောဖို့စိတ်ကူထားပါတယ်ဘာဖြစ်လို့ဝိသိကိစ္စကိုအချိန်ယူပြီးတော့ တစ်ကြိမ်နဲ့ဟောရသလိုလို့ဆိုတော့ဘုန်းကြီးကကိုချင်းစာအာရှိမလို့ဘုန်းကြီးကအသက်30မပြည့်ခင်က28 29လောက်ကပါကြီးစဉ်ဆရာတော်ဘုရားကြီးမှာတက်သွားပြီးတော့တရားအားထုတ်ပါတယ်ဒီလိုသာသာနဲ့လည်းသွားပြီးတော့အားထုတ်ပါတယ်ဒါပေမဲ့ဟိုရဲရောက်တဲ့အခါကျတော့ယဟန်တော်နဲ့ပတ်သက်ပြီးတော့သူကိုချင်းသီလနဲ့စပ်ပြီးမကြည်လတ်ဘူး ပြီးတော့အခြားခြားတချို့ယောဂီတွေလည်းသွားရလာတာစားတာတော့တာနေတာထိုင်တာဆက်ဆံတာတွေလည်းပဲမရင်ကျေးတာကိုတွေ့ရတာဘယ်နဲ့လဲသူတို့တရားတရားလည်းအထုထားတယ်လို့ဆိုတယ်တရားအထုနေတဲ့ယောဂီတွေလည်းဖြစ်နေတယ်ဝိဇ္ဇတိလနဲ့ပတ်သက်ပြီးတော့အာရဝံမဟုတ်ပါလားပြောရဆိုတာရလည်းတဲ့မရင်ကျေးပါလားပုဂ္ဂိုလ်ရဲ့အချိုးမကျမှုအကြောင်းပြပြီးတော့တရားပေါ်ဟာ ဝေဘာမှုကိုဘုန်းကြီးအများကြီးဖြစ်ခဲ့တယ်။ပတ်ဝန်းကျင်ပုဂ္ဂိုလ်တွေမဟုတ်ဘူး။ဆရာတော်တော်မှဘုန်းကြီးကနည်းနည်းမကျေနပ်တဲ့သဘောကြီးအားမရတဲ့သဘောကြီးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကမ္မထဆရာကတခါတခါဘုန်းကြီးဆက်ဆံလို့ရှိရင်ခတ်မာမာလေးခတ်တီတီလေးတွေကဆက်ဆံတယ်။ဒါနဲ့ကမ္မထဆရာတရားအထုတ်စိတ်သက်ပြောင်းရမှာမျက်နှာလည်းပဲတည်တင်းလာတယ်။ပြောပြောင်းပြောင်းရင်းနဲ့ ဆက်ဆံနေတာပဲဘာဖြစ်လို့မာမဆက်ဆံရတယ်လို့ဆိုတာပေါ့လေအဲ့ဒီလိုဟိုရဆရာဘုံဟာလည်းပဲအထင်တမျိုးဖြစ်ခဲ့ပါတယ်သို့တော့အဲ့ဒီအဆင့်နဲ့တော့ဟုတ်ပဲမပြောပါဘူးခင်ဗျအဲ့ဒီလိုတန်တရားတွေဝင်ပြီးတော့အမျိုးမျိုးဝေဖန်နေတော့ဘုန်းကြီးတတိနှစ်ပတ်လောက်အထုတ်တာတွေတရားအစဉ်ဟာတခါတည်းကြသွားတော့တာဒေါင်းသွားတော့တာပဲအဲ့ဒီလိုခါမှာ ဆရာကြီးသွားသွားပြီးတော့တရားဆက်ပါတော့တနေ့လာလဲတာတနေ့လာလဲတာဆိုတော့ဆရာကကြောင်းကြီးရှာတယ်သူကဘာကြောင့်ဒီလိုရှိရတယ်ဆိုတာပေါ့ဆရာအနေနဲ့အကြောင်းကြီးမြင်သွားပါတယ်အဲဒီတော့မှဆရာကလူကြီးမောင်မနဲ့ဘုန်းကြီးကိုချိန်ပါတယ်ယောဂီတွေအဲကမ္ဘာဆရာဆိုတာမျိုးယောဂီတွေပြောဆိုချက်ပေါ်မှာမူတည်ပြီးတော့မိမိကိုယ်တိုင်အထုတ်ခဲ့တာနဲ့စာရုပ်နဲ့တစ်ခုပေါင်းစာပြီးတော့ တရားတိုးတက်မှုရှိရှိဆိုတာခံမှလို့ရပါတယ်။တန်တရားတွေဝင်ပြီးတော့ကြည့်အောင်အားမထုတ်ဘူးဆိုလို့ရှိရင်ဘာဝနာအချိန်ကကျသွားတယ်။ဘာနဲ့ဒီလဲဆိုတော့ဟောဝနာမှာရထားတဲ့ကာကြီးတွေ၃၄ရရထားတယ်။တတိတောင်းသွားတာပဲ။တတိတောင်းသွားလို့ရှိရင်ကအစင်လို့လို့တော်တော်များများရဘူးအဲ့ဒီဖြစ်သွားတယ်။ဘုန်းကြီးကပတိတောင်းသွားတာတရားပတိတောင်းသွားတာ နောက်တော့ဆရာလီမာပန်းကဆိုရင်ချိန်တော့ဘုန်းကြီးကိုဘုန်းကြီးပြန်ပြီးတော့သုံးသပ်ပါတယ်ဒိဋ္ဌာတရားလာအထုတ်တာသူများအချိုးမကျတာကြီးရှိပြီးတော့ဝေဖန်ဖို့လားယုံမတန်တရားဖြစ်ဖို့လားဆရာပေါ်လည်းပဲဘာမဟုတ်တဲ့ဟာလေးနဲ့မကျေနပ်ဖို့လာတာလားပြန်ပြီးတော့ကိုယ့်ကိုမေးကြည့်ပါလေမေးကြည့်တော့အာမဟုတ်ဘူးအဲ့ဒီအတွက်လာတာမဟုတ်ဘူးသူအဲ့ဒီအတွက်လာတာမဟုတ်ဘူးဆိုရင်ဘာလို့ခေါ်တော့ တဏှာတွေတလုံးကပါလာတဲ့ကိလေသာတွေတတ်နိုင်လို့ရပယ်ရှင်းဖို့ရာအတွက်ဟုတ်လားစိတ္တကိလတရား၅ပါးစိတ္တဝိနိဗ္ဗာန်တရား၅ပါးပါလို့ဒါတွေကိုပယ်ချဖြတ်တတ်ဖို့ရာအတွက်မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းကြီးကြီးဆရာတော်ဘုရားကြီးဩဝါဒခံယူပြီးတော့ကျင့်သုံးဖို့လာတာဘာဖြစ်လို့သူများဝေဘာနေရသလိုကိုယ့်အကျိုးအတွက်ကိုကြည့်ကြည့်အောင်လုပ်ဖို့ဒီနေ့ကစားပြီးတော့မဝေဘာတော့ဘူးလို့ စိတ်ကိုဆုံးဖြတ်ချက်ချလိုက်ပါတယ်အဲဒီခါမှာကိုကြီးဥပမာလေးတစ်ခုလည်းပဲထင်လာပါတယ်ထင်လာတဲ့ဥပမာလေးကတော်တော်ကောင်းပါတယ်ဆရာသမားများဆုံးမခြင်းအရာမှတ်သားထားတဲ့ဥပမာလေးပါပဲဒီလန့်ခရီးကိုမတွဲတာလို့တွားရတဲ့အခါတဲ့ခီးတော်တော်လေးထွက်ပြီးတော့လေပြင်းမုန်တိုင်းကိုတိုက်တယ်တဲ့အဲဒီကကြရင်လိုက်နေတာထတော့ လေးကိုနိုင်အောင်ထိရမှာကိုယ်လေးကိုစသရာဘယ်နေရာပိုင်းတွေကလိုတယ်ဆိုတာပေါ့ဒီကြည့်ပြီးတော့ပြင်ဆင်မှုတွေပေါ့ဒီထိရမှာအဲ့ဒါလိုထိရမယ်အစားအနည်းပါးကလှီတွေကိုလှမ်းလှမ်းပြီးတော့ပေါ့ဆိုလေးကဘယ်လိုဖြစ်တယ်ယောဂဘယ်လိုကျိုးကဘယ်လိုစသည်ပေါ့လေမင်းတို့ဘယ်လိုလုပ်မှာလဲလှမ်းပြီးတော့စီမံနေတာ ရှားလေးတွေလာပြီးတော့စီမံနေတော့ကိုယ့်လေမှာလိုအပ်တဲ့ဟာတွေမစီမံမိတော့လိုက်လေပုတ်ပြီးတော့အဲလိုက်ရည်ရဲမျိုးပါလေဒီခါမျိုးမှာလောကရန်တိုင်းထဲမှာကျုံနေရတော့ကိလေသာတွေတဲတော့အနစ်မခံဘူးဒီတော့ကိုယ့်လူကိုနေအောင်ထိနေဟာဆိုတော့ဗောလေကိုယ့်လူကိုနေအောင်ထိပြီးတော့ဆရာသမားများဆုံးမတဲ့အတိုင်းအထုတ်ခဲ့ပါတယ် အဲ့ဒါလိုတန်တရားတွေကိုဝါမှုတွေကျင်းပြီးတော့ဆရာရှင်ကြားတဲ့အတိုင်းပေါ့လေအထုတ်လိုက်တာဆရာအကြိုက်ဖြစ်သွားပါတယ်ဘယ်လောက်ထိကြိုက်ဖြစ်သွားတယ်လဲဆိုလို့ရှိရင်ဆရာကဘုန်းကြီးကိုမလွတ်ချင်နိုင်တော့အောင်ဖြစ်သွားပါတယ်ဘုန်းကြီးကလက်တွေ့ခံစားခဲ့တဲ့ဟာလေးတွေရှိလို့တရားမှာအနှောက်အယှက်ဖြစ်သွားတာလေကြုံတွေ့ရတော့ဘုန်းကြီးနဲ့ပတ်သက်တဲ့ယောဂီတွေလည်းဘုန်းကြီးလိုအခက်အခဲမျိုးတွေမကြုံကြပါဘူးနဲ့လို့ ဒီလိုသဘောထားပြီးတော့ဒီတန်တရားဟာတော်တော်ကောင်းတယ်တန်တရားပင်ထိုင်မှနေရာကြမယ်ဆိုတာတန်တရားအကြောင်းနဲ့ပတ်သက်ပြီးဝိသိကိစ္စအကြောင်းနဲ့ပတ်သက်ပြီးတော့၃ရက်လောက်ရှိပြီဒီဆက်ပြီးတော့နေတာဒီတိုင်းဒီတိုင်းဒီဟာနဲ့ပတ်သက်ပြီးတော့ကြားနေရတော့တချို့ယောဂီများတော့ညီငွေကောင်းညီငွေလေနော်ဘယ်လိုပဲညီငွေဖြစ်ဖြစ်ဘုန်းကြီးတော့ပြောရပါပဲစောစောပိုင်းရတော့မှဘုန်းကြီးဖတ်ဖူးတဲ့စတိုဒီလေးတစ်ခုသွားပြီးတော့သတိရရည် အဲ့ဒါလေးနဲ့အတူချုပ်ပြီးတော့ပြောပြရစီရှိကဒီကြီးတစ်ပါးဟာတူဒီတိတ်တိုက်တယ်ပြောတယ်ဘယ်ကပဲလာပြောပြောအကုန်လုံးလက်ခံတာပဲတိုင်းပြည်လုံးကပုဂ္ဂိုလ်တွေလာပြောနောက်တော့ပြောတဲ့ပုဂ္ဂိုလ်တွေကလက်ခံကြတာပဲသူတွေကကုံသွားတာကိုတနည်းတနည်းဆိုတော့အများကြီးပေါ့နောက်တော့တိုင်းပြည်ရှင်ရရတယ်မဆုံးနိုင်တဲ့ပုံချင်းပြောနိုင်တဲ့ပုဂ္ဂိုလ်များလာကြကြသမ်းပါ အဆုံးလျောက်ပြောနိုင်လို့ရှိရင်တော့သမီးနဲ့လည်းပေးစားပြီးတော့အိမ်ရှိအရာထားမယ်ဥပဒါကြအရာထားမယ်ဒီလိုအမိန့်ထုတ်ပါတယ်အဲပုံမြင်နေဆုံးသွားပြီဆိုလို့ရှိရင်တော့အသက်ခံရမယ်ဆိုတာပေါ့လေအဲ့ဒီလိုကြီးကြီးအမိန့်ထုတ်တယ်ဒီတော့သမီးလည်းလိုခြင်းဥပဒါကြအိမ်ရှိအရာလည်းပဲလိုခြင်းတော့မတော်တစ်ခေါက်ပုံမြင်လေးပြောတဲ့ပုဂ္ဂိုလ်ကြီးသွားသွားပြီးတော့ပြောတော့ဆရာတော့ဆုံးသွားတယ်ဆုံးသွားတော့သမီးလည်းမရ အိတ်ရှိအရာလည်းပဲမရပဲနဲ့အတပိတ်ခါတယ်ခေါင်းဖြတ်ခါတယ်ဆိုပဲနောက်နည်းနည်းပါဏတဲ့လူတယောက်ပေါ်လာတယ်သူသွားမယ်ပေါ့မင်းမသွားနဲ့အခြားပုဂ္ဂိုလ်တွေကတားတယ်ဒီကပုဂ္ဂိုလ်တွေကအကုန်လုံးအသက်ခါတာပဲဘုရားကိစ္စမရှိပါဘူးလို့ဆိုတယ်သူသွားမယ်ပေါ့အဲ့ဒါမြင့်ခါရောက်သွားတဲ့ခါကျတော့ကဲပြောစမ်းပါပေါ့သူကစလိုက်တာကဘီသူမှာတဲ့ အမှန်တန်ကြည့်ပြတဲ့ဂူတော်ကြီးရှိတယ်တဲ့အဲ့ဒီဂူတော်ကြီးထဲမှာဂျုံစပားတွေပေါ်ပြီးအပြစ်ခါတဲ့ထည့်ထားဘယ်လောက်ရှိတယ်ဆိုတာမရင်တွက်နိုင်ဘူးကျွတ်တို့နှံကောင်တို့ဘာတို့ပေါ်ပြီးဝင်ပြီးတော့မစားရအောင်ဆိုပြီးတော့အလုံးပိတ်ထားတာတဲ့ဒါပေမဲ့လို့တဏှာမှာအဲ့ဒီအဲနှံကောင်လေးဝင်နေအောင်ပေါ့အပေါက်ကလေးတစ်ခုအဲ့ဒီဂူတော်ကြီးပေါ်မှာ မိုးတိမ်ကြီးထဲမှာတဲ့နှံကောင်အုပ်ကြီးရတဲ့ခါကျမထုံနိုင်ဘူးကြတာတဲ့ဒီတော့တကောင်ကြီးတကောင်ပေါ့လေအဲ့ဒီအပေါက်ကလေးကဝင်ပြီးတော့ဂျုံစပါးလေးတစ်ကြီးယူသွားလိုက်နောက်တကောင်ကဝင်လာလိုက်ဂျုံစပါးလေးတစ်ကြီးယူသွားလိုက်ပေါ့ဒီကောင်ကြီးကောင်ကြီးကမပြီးနိုင်ဘူးရဲ့တနေ့လာလဲဒီလို နောက်ဘီကြီးကနားတော်လာကြီးဝေးတာဟဲ့ဟဲ့မိဘမဆုံးသေးဘူးလားမဆုံးသေးဘူးလားကွာတကယ်လို့အစကြီးကဲတော်ပြီတော်ပြီဆိုပြီးတော့သူကလေးအတိုင်းသမီးနဲ့ပေးစားလိုက်ရတယ်ဆိုပဲအင်းကြီးထားလိုက်ထားလိုက်ရတယ်ဆက်တော့မှပြီးတော့ဘုရင်လည်း MS ရောက်တဲ့အချိန်ကစပြီးတော့ တရားနယ်ထဲမှာကလျာဏမိတ်္တဆိုတဲ့ဟာသိအရေးကြီးတာမဟုတ်လို့အဲဒီကလျာဏမိတ်္တဆိုတဲ့စကားလုံးလေးကိုမူတည်ပြီးတော့တရားတွေကိုသူ့နေရာနဲ့သူတော့ခေါ်ခဲ့တာသလတ်ကျော်သွားပြီကလျာဏမိတ်္တတယုတ်အခုအထိမပေါ်သေးဘူးသူကလည်းမပေါက်ဆက်ရသေးဘူးအဲထဲမှာအစာကြီးထည့်နေတာတော်ကြတယ်အဲဒီကြတဲ့မှာဝိသိကိစ္စအကြောင်းရောက်တော့ပါပြီးတော့ကြာသွားတာပေါ့ဘုမှာတော့ တဏှိပါလိုက်တာတဏှိပါလိုက်တာဆိုတော့ညီးမိတယ်ပြင်ကြီးကယောဂီတွေကတော့တဏှိတဏှိဆိုတော့ညီးဝေရတော့ရှိနေတော့မထင်ပါဘူးဒါပေမဲ့ဒီတိကိစ္စခံရောက်တဲ့ခါကျတော့တော်တော်လေးတော့ကြာသွားပါတယ်အရေးကြီးလို့ပြောရတာပါဆိုတာပေါ့ဒီခါကျတော့နားထောင်ဖို့ရအတွက်ခွန်ကြီးကဒီကနေပြီးတော့သတိပေးပါတယ်အားပေးပါတယ်ကျေးဇူးအားလုံးတရားတွေ့နေရှိသွားပြီဆိုရင်ကိုယ်ပိုင်ညာလေးဖြစ်လာတတ်တယ် သဘာဝဓမ္မပฏิဝေဒလက္ခဏာပညာဆိုတာပညာပညာဒီသဘာဝဓမ္မပฏิဝေဒလက္ခဏာကိုယ်စီလက္ခဏာနဲ့တူညီလက္ခဏာတို့ကိုပုံမှန်နင်းနင်းသိခြင်းလက္ခဏာရှိပြီတဲ့ကိုယ်တရားထုတ်လို့ရရှိတဲ့ဉာဏ်ဟာကိုယ်စီကိုယ်စီယုံနာတရားတွေပေါ့ဒီသဘာဝလက္ခဏာတွေလည်းသိတယ်အဲ့ဒီသဘာဝလက္ခဏာတွေရဲ့အမြဲပုံရှင်းရပုံဒီသဘောတိုင်းဒီဖြစ်ပုံခေါ်တဲ့ တည်ငြိမ်လက္ခဏာတွေလည်းရှိတယ်ပုံပေါ်လင်းတဲ့ခါလေးကြည့်တော့လားသူတို့အားထုတ်နေတဲ့ပုံကိုယ်တွေဒီလောက်တော့ပြည်နေကြပါတယ်တချို့လည်းပဲဉာဏ်လေးတွေတော်တော်ကောင်းနေကြပါတယ်လည်းသင်ကြလည်းတွေ့တော့ယူစားအားထုတ်လို့တရားတွေ့လေးတွေရှိသွားပြီဆိုရင်ကိုယ်ပိုင်ဉာဏ်လေးတွေဖြစ်လာတတ်တယ်ဟွန်းသဘာဝဓမ္မပฏิဝေဒလက္ခဏာပညာကပညာပညာတွေသဘာဝဓမ္မပฏิဝေဒလက္ခဏာ ကိုယ်စီလက္ခဏာနဲ့တူညီလက္ခဏာတို့ကိုပွင့်ပွင့်လင်းလင်းသိခြင်းလက္ခဏာရှိ၏တဲ့ကိုယ်တရားထုတ်လို့ရရှိတဲ့ဉာဏ်ဟာကိုယ်စီကိုယ်စီယုံနာတရားတွေပေါ့သဘာဝလက္ခဏာတွေလည်းသိတယ်အဲ့ဒီသဘာဝလက္ခဏာတွေရဲ့အမြဲပုံရှင်းရပုံသူသဘောတိုင်းသူဖြစ်ပုံခေါ်တဲ့တူညီလက္ခဏာတွေလည်းသိတယ်ပွင့်ပွင့်လင်းလင်းခါလည်းသိသွားတာသူအားထုတ်နေတဲ့ပုဂ္ဂိုလ်တွေဒီလိုတော့သိနေကြပါတယ်တချို့လည်းပဲဉာဏ်လေးတွေတော်တော်ကောင်းနေကြပါတယ်ဒါချင်းကြလည်းသိတော့အဲ့ဒီလို မိမောင်းကြီးထိုးပြလို့ရှင်းနေတော့တူဝေဆုံထွေးတာမရှိတော့ဘူးအဲ့ဒါအတ္တမောဟပိဋိပဋ္ဌာနာခေါ်တယ်တူဝေမှုရှုပ်ထွေးမှုမရှိဘူးတဲ့မရှိတဲ့အနေနဲ့တခါတည်းကိုထင်းလာတာအဲ့ဒီလိုစိတ်ရဲ့တူဝေရှုပ်ထွေးမှုမှုံမှားမှုကျင်းသွားရင်သူ့မှာကိုယ်ပိုင်ညာရလာပြီကိုယ်ပိုင်ညာရလာတော့ကိုယ်ပိုင်ညာနဲ့ပဲဒါကြီးအမှန်တွေပဲ အဲသဘာဝလက္ခဏာတွေလည်းမှန်တယ်ကိုယ်ကြီးလက္ခဏာတွေလည်းမှန်တယ်ဒီကြီးလက္ခဏာတွေလည်းမှန်တယ်ရုပ်တည်နာတွေစောင့်ကြည့်ချက်ကုန်တွေသိတဲ့သဘောပဲဆိုတာတွေသိမှန်တယ်ဆိုတာအတည်ပြုတော့တာပဲအဲ့ဒီအတည်ပြုဆုံးဖြတ်ချက်ကျသွားတာဒါသတ္တဒီမောက္ခခေါ်တယ်ကိုယ်တွေ့ဉာဏ်ဉာဏ်နဲ့အတည်ပြုဆုံးဖြတ်ချက်ကျသွားတာတဲ့သတ္တနာလက္ခဏာသတ္တဆိုတော့သတ္တတရားဟာကိုယ်တိုင်တွေ့လာတွေ့ရတဲ့အမှန်တရားပေါ်မှာအမှန်ဒီပေါ်မှာအတည်ပြုဆုံးဖြတ်ချက်ကျသွားတဲ့သတ္တတရား ဉာဏ်အမြင်ကိုယ်ပိုင်ဉာဏ်အမြင်မှန်မှတတ္တရားလည်းမှန်တာပဲအဲပညာနဲ့တတ္တရားနဲ့ဆက်သွယ်နေဖို့အဲဒီလိုကိုယ်ပိုင်ဉာဏ်နဲ့အတီးကြီးဆုံးဖြတ်နိုင်ဖို့သိအရေးကြီးပါတယ်ဆရာကအပြောကောင်းလို့ philosophy ကဘယ်လိုဆိုတယ်ဘယ်ဆရာကြီးအတွေ့အခေါ်ကဘယ်လိုဆိုတယ်ဟွန်း great ဖြစ်ပညာရှိကြီးအဆိုးကဘယ်လိုတခြားတခြားဘုရားဘာသာဝင် ဆရာဆရာကြီးအစိုးရဘယ်လိုဆိုတာပေါ့လေကျမ်းစုံအောင်ကြည့်ပြီးတော့ပေါ့လေပရိသတ်ကြားမှာပရိသတ်ထဲမှာပြောလို့ကြားလာပြီးတော့လက်ခံရတဲ့အနေမျိုးမဟုတ်ဘူးကိုယ်တိုင်အထုပ်ပြီးတော့သိရတာဆရာပြောလို့သိရတာလည်းမဟုတ်ဘူးကျမ်းစာအရသိရတာလည်းမဟုတ်ဘူးကိုယ်တိုင်အထုပ်လို့ကိုယ်ပိုင်ညာနဲ့ကိုအတီးပြဆုံးဖြတ်ချက်ကြားသွားတဲ့ဟာမျိုးကတန်ဖိုးရှိတာဒါမှကိုယ်အတွက်ပဲအဲ့ဒီသဘောတော့နားလည်ဖို့သိကြည့်ကြည့်ပါလား လက်တွေ့တရားကိုစာပေဆန်းဆန်းလေ့လာလို့အတွေးခေါ်များများနဲ့လေ့လာလို့မရပါဘူးဒီနည်းတိုင်းလုပ်လို့ရှိရင်ဒီနည်းကဒီလိုပါအတုနည်းကဒီလိုပါစာနဲ့လက်တွေ့နဲ့ဟပ်ပြပြီးတော့အထုတအောင်ဒါပြောပြဖို့သိအရေးကြီးပါတယ်အထုတဲ့ပုဂ္ဂိုလ်တွေလည်းအတ္တတရရှိရေးအတွက်အားပေးမှုသိအရေးကြီးပါတယ်တတိပဌာန်လုံငန်းဟာတချို့အမြင်တော့ သမနာယိုးယိုးပြီးတော့ကျင်းကျင်းကြောင်းကြောင်းလေးကိုထင်ရပြီမယ်လို့ယုံကြည်နဲ့လှုပ်တဲ့လှုပ်တဲ့ပုံကိုယ်ရေခိုးရာတတိသမารီတွေအားကောင်းလာပြီဆိုလို့ရှိရင်အသိဉာဏ်တွေကတိတ်ကျကျလာတိတ်ပြီးအမြင်ကျတာအဲ့လိုအမြင်ကျမှုတွေလည်းပဲလက်တွေ့တရားကရရှိလာပါလိမ့်မယ်အဲ့ဒီလိုကိုယ်ပိုင်ဉာဏ်တွေရှိလာလို့ အတီးပြီးဆုံးဖြတ်တဲ့အပိုင်းရောက်သွားတဲ့အခါဟိုတိတ်ကျင်တတ်တာပဲစိတ်ဒီလည်းတခါလေသူ့ချာချာကိုကြီးပြီးရှင်ပြီးတော့ဖြစ်လာဖြစ်လာနိုင်တာအဲ့ဒါတတ္တတရားရဲ့အလုဆောင်ချက်ပါပဲပသရဏရသဆိုတာပေါ့တကယ်ရှင်းမှန်တဲ့တတ္တတရားဟာသူနဲ့ရှင်ပဲနန္တရားတွေကိုကြီးအောင်ရှင်အောင်တွဲအောင်သူကလုပ်ပေးတတ်တယ်တဲ့အဲ့ဒီလိုကိုယ်ပိုင်ဉာဏ်နဲ့ရှိလာလို့ အတီးပြဆုံးဖြတ်တဲ့အပိုင်းရောက်သွားတဲ့အခါဟိုတိတ်ရှင်တာပဲစိတ်တည်တဲ့တခါတည်းထူးခြားခြားကိုကြီးရှင်ပြီးတော့ဖြစ်လာဖြစ်လာနိုင်လားအဲ့ဒါတတ္တတရားရဲ့အလုဆောင်ချက်ပါပဲပစာရဏရသဆိုတာပေါ့တကယ်ရှင်းမှန်တဲ့တတ္တတရားဟာသူနဲ့ရှင်ပဲနန္တရားတွေကိုကြီးအောင်ရှင်အောင်တွက်အောင်သူကလုပ်ပေးတတ်တယ်တဲ့ဒီတော့တတ္တတရားဟာ အပြောနဲ့ပြီးရတာမဟုတ်ဘူးအလုံးနဲ့မှပြီးတာအလုံးလုံးမှ အတိညာဉ်ဖြစ်ပြီးတော့ကိုယ်ပိုင်ညာနဲ့အတီးပြုဆုံးဖြတ်နိုင်တယ်ဆိုတာပေါ့လူယောဂီများကိုယ်တွေးနဲ့တိုက်ပြီးတော့ပြီးနိုင်ဖို့ရာအတွက်ဘုန်းကြီးကဒီနေ့လေးနဲ့လည်းဟောပါတယ်ကိုရင်းစာတရားများများထားပြီးတော့ဘုန်းကြီးတို့တရားထုတ်တာကပေါ့လေอืมသံဃာမျိုးတွေဝင်ပြီးတော့ဘာမှတရားဟာမထူးကြပဲဖြစ်နေတော့ တန်တရားတွေကင်းရှင်းပြီးတော့ဆရာစကားတိုင်နားထောင်ပြီးတော့အထုံမှဆရာကျင့်တတ်တဲ့အသည့်ဖြစ်သွားတယ်ဆိုတဲ့အချက်ကလေးတွေကောင်းသဘောပေါက်နားလည်ပြီးတော့ပေါ့လေကိုယ်ရဲ့ပေါ်သမျှအာယုံလေးပေါ်ကျလိုက်ပြီးတော့ရှိမှနိုင်ကြလို့ပြုံဏသဘောမှန်လေးတွေကအစအစဉ်စဉ်ဉာဏ်ကြီးပွင့်ပြီးတော့ကိုယ်ပိုင်ဉာဏ်နဲ့အတိအကျဆုံးဖြတ်နေသွားရှိတဲ့တတ္တတရားတွေဖြစ်ပေါ်လာပြီးတော့ ယုံမတံမြဥစ္စည်းကိစ္စကြီးကိုတစ်ဖြည်းဖြည်းနဲ့ရှင်းနိုင်ရင်းနိုင်တဲ့အညီမျိုးရောက်တဲ့ဒီကျိုးစားပွားများအားထုတ်နိုင်ကြပါစေ။